ခန်းကြီးကိုအငယ်1မှ4ထိုအမှုပြီးမှ အကြီးကဲတို့သည်ငါထံသို့လာ၍ယေဘရဟိလေဝိသာအဆရှိသောဣဒရေလအမျိုးသားတို့သည်ဤပြည်သားရင်းတို့နှင့် ပေါင်းဖော်သည်ဖြင့်ခါနနီလူဟိတ်တိလူဖေရစီလူယေဗုတိလူ အာမုန်လူ မောဘလူအေဂုတ်ထုလူ အာမောရိလူတို့ယွန်ရှာပွေသောအကျင့်ကို ကျင့်ကြပါ၏အကြောင်းမူကားသူတို့သမီးများကို ကိုဖို့၎င်းကိုသားဖို့၎င်းတင်းယူသည်ဖြင့်တန်ရှင်းသောအမျိုးသည်ဤပြည်သားရင်အမျိုးနှင့် ရောနှောလျက်ရှိ၍အကြီးကဲနှင့် မင်းအရာရှိတို့သည်ဤဒုစရိုက်အမှုကိုအူးပြုကြပြီတကားဟုကြားပြောကြ၏ထိုစကားကိုငါကြားလျင် အတွင်အဝတ်ပြင်ဝတ်ကိုဆုပ်၍သပင်နှင့်မုတ်ဆိတ်ကို နှုတ်ပြလျက်မိန်မော တွေဝေလျက်ထိုင်နေ၏ထိုအခါဣဒရေလအမျိုး၏ဘုရားသခင်သာရဘုရား အမိန်တော်ကိုကြောက်ရွံ့သောသူအပေါင်းတို့သည်တိမ်သွာခြင်းကိုခံရသောသူတို့ ပြစ်မှားသောအပြစ်ကြောင့်ငါထံမှစီဝေ၍ညာဥယံရစ်ပူဇော်ခြင်းတိုင်အောင်ငါသည် မိန်မောတွေဝေလျက်နေ၏အငယ်ငါမှအငယ်ကိုညာဥယံရစ်ပူဇော်ခြင်းတွင် စိတ်ပြေရာမှထ၍အတွင်အဝတ်ပြင်အဝတ်ကိုဆုပ်ပြီးလင်ဒူးထောက်၍ငါ၏ဘုရားသခင်ထာဝရဘုရားထံတော်သို့လက်ဝါးတို့ကို ဖြန့်လျက်အိုအကျွန်ုပ်ဘုရားသခင်ကိုတော်သို့မမျောမကြည့်ဝန်းရှက်ကြောက်၍မျက်နာနေပါ၏အကျွန်ုပ်ဘုရားသခင်အကျွန်ုပ်တို့ပြုမိသောဒူးစရိုက်တို့သည်အကျွန်ုပ်တို့ခေါင်းပေါ်မှအထက်ထလွှမ်းမိုး၍ ကြီးစွာသောအပြစ်သည်မိုဃ်းကောင်းကင်သို့မှီပါ၏။ဘိုးဘေးလက်ထက်မှစ၍ယနေ့တိုင်အောင် အလွန်ပြစ်မှားပါပြီ။ကိုယ်အပြစ်ကြောင့်ရှင်ဘုရင်နှင့်ယဇ်ပုရောဟိတ်မှစ၍အကျွန်ုပ်တို့သည်ယနေ့တိုင်အောင်ခံသကဲ့သို့၊တပါးအမျိုးသားရှင်ဘုရင်လက်သို့အပ်ခြင်း၊အသေသတ်ခြင်း၊သိမ်းသွားခြင်း လူရဲ့ချင်းမျက်နာပြက်ချင်းကိုခံရပါ၏ယခုခဏတွင် ကျွန်ုပ်တို့၏ဘုရားသခင်သာရဘုရားသည်အကျွန်ုပ်တို့ကိုဘေးမဲ့လွှတ်၍ကြံကျွင်းစေလျက်တန်ရှင်းသောဌာနတော်၌ဆွဲထားသော တဆို့ကိုပေးတော်မူသောကျေးဇူးတော်ကြီးလှပါ၏အကျွန်ုပ်တို့ဖျားသခင်သည်အကျွန်ုပ်တို့မျက်စိကိုလင်းစေ၍အကျွန်ုပ်တို့ကြုံခံနေရ၌အသက်ရှူပြန်ရသော အခွင့်ကိုပေးတော်မူပြီးအကျွန်ုပ်တို့သည်ကြုံခံလျက်နေရပါ၏ ထိုသို့ကျွန်ခံလျက်နေရတော်လဲအကျွန်ုပ်တို့၏ဘုရားသခင်သည်စွန့်ပစ်တော်မမူအကျွန်ုပ်တို့အသက်လွတ်ခြင်းငှာ၎င်းအကျွန်ုပ်တို့ဘုရားသခင်အိမ်တော်ကိုထူထောင်၍ပြိုပြစ်ရာတို့ကို ပြုပြင်ခြင်းငှာ၎င်းယူဒပြည်ယေရုရှလင်မြို့၌ခိုလုံရန်အရက်ကိုအကျွန်ုပ်အားပေးခြင်းငှာ၎င်းပေရတိရှင်ပြန်တို့သည်အကျွန်ုပ်တို့၌ယေရှုပြုကျင်သော စေတနာစိတ်ကို ပေးသနာတော်မူပြီ အငယ်30မှ35ယခုလည်းအိုအကျွန်ုပ်တို့၏ဖျားသခင်ဤတို့ပြုမိပြီးမှအဘယ်သို့ရှောက်ရပါမည်နည်းကိုရောကတင်တို့တွား၍တင်းယူလက်တန်သောပြည်သည်ပြည်သူပြည်သားတို့အညစ်အကြေးကြောင့်ညစ်ညူးသောပြည်ဖြစ်၏တပြည်လုံးကိုရွှန်ရှားပွဲအမှုတို့နှင့် ပြည့်စေကြပြီတို့ဖြစ်၍တင်တို့သမီးကို သူတို့သားအားမပေးစားကြနှင့် သူတို့၏သမီးကိုတင်တို့သားနှင့်မဆုံဖက်စေကြနှင့်သူတို့ချမ်းသာနှင့်သူတို့စည်းစိမ်ကိုအလင်းမပြုစုကြနှင့်တင်တို့သည်ခွန်အားကြီး၍မြေအတိအနံကိုစားရသောအခွင့်ထိုမြေကို ကိုသားမြေတို့၌နေဆအမွေမြေဖြစ်စေ၍အရသောအခွင့်ရှိစေခြင်းငှာထိုတို့ကြည့်၍နေကြလော့ဟုကိုရော့ကျွန်ပရောဖက်တို့အားဖြင့်မှားထားတော်မူသော ပညာစကားတော်ကိုအကျွန်ုပ်တို့သည် နားမထောင်ပါတကားအကျွန်ုပ်တို့၏ဘုရားသခင်ထာဝရဘုရားတည်းဟူသော ကိုယ်တော်သည်အကျွန်ုပ်တို့ခံတိုက်သမျှသောအပြစ်ဒဏ်ကို ပေးတော်မမူသော်လည်းအကျွန်ုပ်တို့သည် ကိုယ်တိုင်ပြုမိသောဒုစရိုက်အမှု ကြီးစွာသောလွန်ကျူးခြင်းအပြစ်ကြောင့်ဤမြတ်လောက်ခံရပြီးမှ၎င်းကိုယ်တော်သည်ဤမြတ်လောက်ချမ်းသာပေးတော်မူပြီးမှ၎င်းအကျွန်ုပ်တို့သည် ပညာတရားတော်တို့ကိုတဖန်လွန်ကျူး၍ဤရွံရှာဘွယ်အမှုတို့ကို ပြုတတ်သော လူမျိုးနှင့်ပေါင်းဘော်လျှင်တယောက်မျှမလွတ်မကျန်ကြွင်းစေခြင်းငှါအမျက်တော်ထွက်၍အကျွန်ုပ်တို့ကိုဖျက်ဆီးတော်မူမည်မဟုတ်လော။အိုဣသရေလအမျိုး၏ဘုရားသခင်ထာဝရဘုရား၊ကိုယ်တော်သည်ဖြောင့်မတ်တော်မူ၏။အကျွန်ုပ်တို့သည်ယနေ့အသက်လွတ်၍ကျန်ကြွင်းသေးသောသူဖြစ်ပါ၏။ကိုယ်အပြစ်များကိုရှေ့တော်၌ တောင်းပန်ပါ၏ထိုအပြစ်ကြောင့်ရှေ့တော်၌နေရာမရနိုင်ပါဟုတောင်းလျှောက်လေ၏